ယနေ့သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1386ခုနှစ်ကဆုံလပြည့်ကျော်9ရက်ခရစ်နှစ်2014ခုနှစ်မေလ22ရက်ကြာတာပရိနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂေးပရိယေစီတီဒေါက်တာမောင်ဒေါက်တာဦးမောင်မောင် ဒေါ်မေယုသမီးမချုတဲမောင်မိသားစုများဤဓမ္မစက္ခုဓမ္မယုံဓမ္မခမ်းမအတွင်မှာရွှေမင်းဝန်သာသနာရွှေမင်းဝန်ဆရာတော်ဘုရားဤ6ရက်တရားအချိန်ပြည့်စခန်းပွဲမှာမာသတိပဋ္ဌာန်ဝိပဿနာတရားတွေယူပွားအထုတ်လျက်ရှိကြတဲ့အာလုံယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမာက တတိပဌာနာသုတ်တံတရားတော်တဲ့ဘာသုတ်တံတရားလဲအဲ့ဒီတတိပဌာနာသုတ်တံတရားတော်ကိုမူထားပြီးတော့ယောဂီများနဲ့သစ္ဆရာသစ္ဆရာအခန်းကဏ္ဍလေးတွေကိုဘုန်းကြီးတို့ထုံနှုတ်ထုံနှုတ်ပြီးတော့ဟောကြားသွားမှာဖြစ်ပါတယ်ဒီဒီနေ့တတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့တတိပဌာန်တရား၄ပါးကိုဘုန်းကြီး ဓမ္မဒါနတရားလူပေးလူမှာပါဒါသတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးရဲ့တမိုင်းကြောင်းကိုမနေ့ကဘုန်းကြီးတို့ယောဂီများကိုဘုန်းကြီးပြောကြားခဲ့ပြီးပြီတမိုင်းအစဉ်လာရအင်တန်ကြီးမားပြီးတော့အစဉ်ဆက်ဒီသတိပဋ္ဌာန်တရားတော်ကြီးကိုထိမ့်သိမ်းစောင့်ရှောက်ဖြန့်ဝေပြီးတော့လာခဲ့တဲ့ မထေမြတ်ကြီးများရဲ့ဂုဏ်ကြီးတွေဟာလည်းပဲအားလုံးအရိယာပုဂ္ဂိုလ်ကြီးတွေကြီးတွေဖြစ်ကြတယ်။ဒါကြောင့်တတိပဋ္ဌာန်တရားတော်ကြီးဟာအင်မတန်ခိုင်မာတဲ့တရားတော်ကြီးဖြစ်တယ်။ဒီတရားတော်ကိုအားထုတ်တဲ့ပုဂ္ဂိုလ်များကိုဘုန်းကြီးမနေ့ကတတိပဋ္ဌာန်ကြွေးကြော်တန်ဆိုပြီးတော့ဒီတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့အကျိုးတရားကိုဘုန်းကြီးမနေ့ကစပြီးတော့ပြောခဲ့ပြီဟောခဲ့ပြီ ဒီတတိပဌာနာသုတ်တံမှာဘုန်းကြီးသုံးပိုင်းပိုင်းပြီးတော့ပြောခဲ့တယ်အစာပိုင်းမှာအကျိုးတရားတွေကိုဟောခဲ့တယ်လို့ပြောခဲ့တယ်အလယ်ပိုင်းမှာကတော့ကျင့်စဉ်တွေဟောခဲ့တယ်လို့ပြောခဲ့တယ်အဆုံးပိုင်းမှာကြတော့မြတ်စွာဘုရားဟာဒီအရိယာဖြစ်ပုံတွေကိုရက်ပိုင်းလပိုင်းနှစ်ပိုင်းနဲ့ကန့်သတ်ပြီးတော့ကိုတိတိကျကျဟောခဲ့တယ်ဒါကြောင့်မို့ဘုန်းကြီးတို့အခုမနေ့ပိုင်းအချိန်လေးမှာ လက်တွေ့ကြကြအချိန်ပြည့်တရားဘာဝနာပွားများအားထုတ်တဲ့ပုဂ္ဂိုလ်များကိုဘုန်းကြီးကအလဲပိုင်းဖြစ်တဲ့ကျင့်စဉ်တွေကိုဘုန်းကြီးဟောပေးသွားမှာဖြစ်ပါတယ်။အဲဒီကျင့်စဉ်မှာမြတ်စွာဘုရားကဣဒာဘေကဝေဘေကုကာယေကာယ ानु ပတ္တိဝိဟာရတိအာတပိတံပဇာနောတတိမဝိနည်းလောကိပိဇာဒေါမနတံ ဝေဒနာတုဝေဒနာနုပတိဝိဟာရတိအာတာပိတမေဇံသောတတိမာဝိနေယလောကိပိစ္ဆဒေါမနတံစေတေစေတ ानु ပတိဝိဟာရတိအာတာပိတမေဇံသောတတိမာဝိနေယလောကိပိစ္ဆဒေါမနတံဓမ္မေတုဓမ္မ ानु ပတိဝိဟာရတိအာတာပိတမေဇံသောတတိမာဝိနေယလောကိပိစ္ဆဒေါမနတံ ရားရှင်ကိုရောမြတ်ကြီးကဒီတတိပဋ္ဌာန်၄ပါးကျင့်စဉ်ကိုမြတ်စွာဘုရားဟောကြားပေးခဲ့တယ်။ဒီတော့တတိပဋ္ဌာန်နဲ့ပတ်သက်လို့တတိပဋ္ဌာနာဆိုတဲ့ပုဒ်လေးဟာသူ့ရဲ့အဓိပ္ပာယ်ကတတိဆိုတာအမှတ်ရမှုတတိဆိုတာဘာလဲလဲအမှတ်ရမှုလေပဋ္ဌာနာဆိုတာကတရားပဋ္ဌာနာဆိုတာဘာလဲ အမှတ်ရမှုဤတရားတနည်းအားဖြင့်ရှုမှတ်မှုဤတရားပေါ့ဒီတတိပဌာနာကို သုံးဖို့ခွဲပြီးတော့ပြန်ထားတယ်တတိယပါယဌာနအဲ့ဒီမှာတတိဆိုတာကတော့စောစောက ပြောတဲ့အတိုင်းရှုမှတ်မှုအမှတ်ရမှုပေါ့ပဆိုတာကလွန်လွန်ကဲကဲဆွဲဆွဲမြဲမြဲဌာနဆိုတာကတရားဒီသုံးပုဂ္ဂိုလ်ပေါင်းပြီးတော့အတိပ္ပယ် ရှုမှတ်ရအာယုံပေါ်မှာဆွဲဆွဲမြဲမြဲတည်နေတဲ့အမှတ်တတိကိုတတိပဋ္ဌာန်လို့ခေါ်တယ်။ရှုမှတ်ရအာယုံပေါ်မှာဆွဲမြဲစွာတည်နေတဲ့အမှတ်တတိကိုဘာလို့ခေါ်တယ်။တတိပဋ္ဌာန်လို့ခေါ်တယ်။အဲ့ဒီတတိပဋ္ဌာန်ကဘယ်နှပါလဲဆိုတော့၄ပါးဘယ်နှပါပါလိမ့်မယ်။တတိပဋ္ဌာန်တရားကိုမြတ်စွာဘုရားက၄ပါးဟောထားတယ်။ဒါဟာရှုမှတ်ရမယ့်အာယုံ၄ပါး။ဘာလို့ရမယ့်အာယုံလဲ။ အေးရှုမှတ်ရမယ်အာယုံ၄ပါးအဲ့ဒီ၄ပါးကဘာတွေလဲဆိုတော့ကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာတတိပဋ္ဌာန်စိတ်တ ानु ပတနာတတိပဋ္ဌာန်ဓမ္မ ानु ပတနာတတိပဋ္ဌာန်လို့ဘယ်နှပါးလဲလဲ၄ပါးဒီတော့ကာယ ानु ပတနာတတိပဋ္ဌာန်ဆိုတာကကိုမူရာဤအဲ့ဒီကိုမူရာဤဖြစ်တိုင်းရှုတာကိုကာယ ानु ပတနာလို့ခေါ်တယ် ဒီမှာလည်းပဲသုံးပုတ်ခွဲပြထားတယ်ကာယရဲ့အနုရဲ့ပတ္တနာရဲ့ကာယဆိုတာကိုယ်အမူအရာရုပ်ပေါင်းကိုကာယကိုယ်အမူအရာရုပ်ပေါင်းကိုဘာခေါ်လဲကာယဘုရားတို့ကာယ ानु ပဒနာရှုမယ်ဆိုရင်ဒီကိုယ်အမူအရာတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှုတာဒီခန္ဓာကိုယ်ပေါ်မှာပဲရှုတာအနုဆိုတာကအကျဉ်းငြိမ်အဖန်မှန်အထက်ထပတ္တနာဆိုတာက ရှုတာပွားတာ မှတ်တာအလုံးပေါ့ဒီသုံးပုဂ္ဂိုလ်ပေါင်းလိုက်တော့ကာယ ानु ပတနာကိုမူရာရုပ်အပေါင်းကို အဖန်မှန်အဖန်တလဲလဲထက်ခါထက်ခါရှုမှတ်နေတာအာထုတ်နေတာပွားများနေတာဒါကိုကာယ ानु ပတနာတတိပဋ္ဌာန်ခေါ်တယ်ဘာ ानु ပတနာတတိပဋ္ဌာန်လဲကာယ ानु ပတနာေကိုမူရာယုတ်တရားတွေကိုထက်ခါထက်ခါထက်ခါထက်ခါရှုတာ တချိန်တစ်ခါလဲရှုရမှလားဓက္ခဓက္ခရှုရမှလားအေးဓက္ခဓက္ခရှုရမှာအဲ့တော့ကိုယ်မူရာယုတ်တရားတွေဆိုတော့ထိုင်နေဆိုတာကဘာမူရာလဲကိုယ်မူရာ ထိုင်နေတာဘာမူရာလဲဒီကိုယ်မူရာအဲ့ဒီလိုခိုင်ထိုင်နေတဲ့အမူအရာလေးကိုထိုင်နေထိုင်နေရှုနေတာဘာနုပဒနာခေါ်မလဲအေး ရပ်နေတဲ့အမူအရာဟာလည်းပဲဘုန်းကြီးတို့ယောဂီများကိုယ်အမူအရာပဲရပ်နေတာရပ်နေတာဘာအမူအရာလဲအဲ့ဒီရပ်နေတဲ့အမူအရာလေးကိုထက်ကထက်ကရပ်တယ်ရပ်တယ်ရှုနေတာဒါနုပဒနာနဲ့ပြောရင်ဘာနုပဒနာလဲကာယနုပဒနာကဲသွားနေတဲ့အခါမှာသွားတယ်သွားတယ်ရှုလို့ရတယ်သို့မဟုတ်ညာလန်းတယ်ပယ်လန်းတယ်ရှုလို့ရတယ်အဲ့ဒီကြတော့ပို့ပြီးတော့အာယုံစိုက်သွား ဒီတဲ့ပို့ပြီးတော့အာယုံဆိုင်ချင်ကြွားတယ်ခြားတယ်ဟောဒီပေါ်မှာပို့ပြီးအာယုံရောက်သွားဒီတဲ့ပို့ပြီးတော့အာယုံလေးစိုက်ပြီးရှုမှတ်ခြင်းတယ်ဆိုရင်ကြွားတယ်လှမ်းတယ်ခြားတယ်အဲ့ဒီမှာပို့ပြီးစိတ်အာယုံကပို့ပြီးရောက်သွားအဲ့ဒီလိုသွားနေတဲ့အမူအရာတွေကို ရှုနေတာဘာနုပဒနာလဲဟုတ်ပြီထိုင်တယ်လို့ရှုတာလဲကာယ ानु ပဒနာရက်တယ်လို့ရှုတာလဲကာယ ानु ပဒနာသွားတယ်လို့ရှုတာလဲကာယ ानु ပဒနာ နောက်ဆုံးမိမိအိယာလေးပေါ်မှာအနားယူပြီးအိတ်ဆက်ရင်ကနေလျောင်းအိတ်ဆက်ရင်ကနေပြီးတော့အိတ်တေထီရေအိတ်တေထီရေရှုနေတာလေဘာနုပဒနာလေကာနုပဒနာပဲနောက်ပြီးတော့ကွေးတဲ့ဆန်းတဲ့အခါလက်ကလေးကွေးတဲ့အခါလက်ကလေးဆန်းတဲ့အခါခြေကလေးကွေးတဲ့အခါခြေကလေးဆန်းတဲ့အခါဒါဘာနုပဒနာလေဟိုဘက်ဒီဘက်တစ်ဖက်ကိုဟိုဘက်ဘယ်ညာတစ်စောင်းပြောင်းတာလှဲ့တာရွှေ့တာဘာနုပဒနာလဲ အေးဟောဒီခန္ဓာကိုယ်ပေါ်ကထင်ရှားပေါ်နေတဲ့ဒီမှာဝင်လေလေးဖြစ်ပေါ်လာတိုင်းဖောင်းတက်လာတာထွက်လေလေးဖြစ်ပေါ်လာတိုင်းပိန်ကျသွားတာအဲ့ဒီဖောင်းတာပိန်တာလေးရှုတာလေဘာနုပဒနာလဲကာယ ानु ပဒနာပဲနောက်ပြီးတော့ဝင်လေထွက်လေလေးကိုရှုနေတဲ့ပုဂ္ဂိုလ်ဟာထိတိကိုရှုနေတယ်ဆိုရင်ဘာနုပဒနာလဲကာယ ानु ပဒနာပဲလေထိနေတဲ့သဘောလေးပဲလေလေးဝင်လာလို့နှာပြားလေးကိုထိသွားတာလေလေးထွက်သွားလို့နှာသီးပြားလေးကိုထိသွားတာ အဲ့ဒီနှကန်းလေးကိုထိထိသွားတာလေးကိုရှုနေတာဒါကံအနုပဒနာပဲအဲ့လိုရှုတဲ့အခါကာလမှာတစ်ချိန်တစ်ခါလဲရှုရမှာလားထက်ခါထက်ခါရှုရမှာလားအေးထက်ခါထက်ခါဘုန်းကြီးတို့ယောဂီများရှုနေရမှာအဲ့ဒီလိုဓက္ကဓက္ကရှုနေရင်ဒီပေါ်မှာ ရှုစိတ်ကလေးတည်သွားရင်ရှုစိတ်ကလေးတည်နေဖို့တော့လိုတယ် ကိုရှုမှတ်တဲ့အာယုံပေါ်မှာဝင်လေထွက်လေထိတိလေးကိုရှုနေတဲ့ပုဂ္ဂိုလ်အားလည်းပဲအဲ့ဒီအထိအတိလေးပေါ်မှာစိတ်လေးတည်နေရမယ်။ဖောင်းမှုပိန်မှုလေးကိုရှုနေတဲ့ပုဂ္ဂိုလ်အားလည်းပဲဖောင်းအာယုံပိန်အာယုံလေးပေါ်မှာစိတ်လေးတည်နေရမယ်။စောစောကပြောတဲ့ထိတိရှုတာလည်းပဲဝင်လေထွက်လေကိုရှုတာပဲလေတတ်ပဲဗာတတ်ပါလိမ့်မလဲ။ကဲဖောင်းတဲ့ပိန်နဲ့ရှုတာလည်းပဲဒီမှာဝင်လေထွက်လေလေးကြောင့်အကြောင်းကြောင့်မို့ဒီမှာဖောင်းမှုပိန်မှုလေးဖြစ်တာဆိုတော့ဗာတတ်ခေါ်တာလေ။ လေတတ်ပါမယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးဟာထင်ရှားတဲ့ဝမ်းပိုက်ကနေပြီးတော့ဒီဝါရောဓာတ်လေဓာတ်ကလေးကိုစောင့်ပြီးတော့ဖန်ရှုတာထိတိလေးကိုရှုတယ်ဆိုတာနှာသေးပြားလေးကနေပြီးတော့လေဓာတ်ကလေးကိုဖန်ရှုတာတချို့ကရင်ချိုင်ကလေးလှုပ်နေတာရောမရှုကြဘူးလားရင်ချိုင်ကလေးလှုပ်နေတဲ့နေရာလေးရှုကြတယ်အဲဒီမှာရင်ချိုင်ကလေးလှုပ်နေတာလေးရှုတာလည်းပဲ ဓာတ်နဲ့ပြောရင်ဗာဓာတ်လဲဝါယောဓာတ်ပဲဝါယောဓာတ်ပဲသူလှုပ်နေတဲ့သဘောလေးဒီမှာလေဓာတ်ပဲစောင့်ဖန်နေတာတချို့ကငယ်တွေကလေးလှုပ်နေတာလေးကိုရှုနေတယ်အဲဒီမှာငယ်တွေကလေးလှုပ်နေလှုပ်နေတာလေးရှုတာလေးပဲလေဓာတ်ကြောင့်မို့ပဲလှုပ်နေရတာဒါမှမဟုတ်သူ့ဟာသူဖမ်းပြီးတော့ထင်ရှားတဲ့နေရာကိုအာယုံဆိုင်မိတဲ့နေရာကနေဖမ်းရှုနေတာဒါလေဓာတ်ကလေးကိုရှုနေတာဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာလည်းပဲဒီဝါယောဓာတ်ကလေးကိုရှုနေတာပဲ အဲ့ဒီလိုရှုတဲ့အခါကာလမှာဝိပဿနာရှုတယ်ဆိုတာကာယ ानु ပဿနာကိုယ်အမူအရာလေးတွေဖြစ်တိုင်းရှုတယ်ရှုတဲ့အခါမှာအမှန်တိုင်းသိအောင်ရှုရမယ်ဘယ်လိုရှုရမှာလဲလဲဒါကြောင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကကိုယ်အမူအရာ ဖြစ်တိုင်းမှမှန်စွာသိရမည်တဲ့ဆောင်းပုဂ္ဂလေးကဒါလေးကိုဆိုကြည့်အောင်ကိုယ်အမူအရာဖြစ်တိုင်းမှ မှန်စွာသိရမည်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်ဆိုကြည့်ပါနှစ်ကောင်တနေရာလေးရှုရမှာလားဖြစ်တဲ့နေရာတိုင်းနေရာတိုင်းရှုရမှာလား အေးကိုခန္ဓာကိုယ်ပေါ်ကဖြစ်နေတဲ့နေရာတိုင်းကိုပဲရှုသွားမှာရှုတဲ့အခါမှာလည်းပဲအမှားသိရမှာလားအမှန်သိရမှာလားဒီနေ့ဝိပဿနာတရားအားထုတ်တယ်ဆိုတာကိုယ်အကြောင်းကိုကိုယ်သိအောင်ရှုတာဘသူအကြောင်းရှုတာလဲအေးကိုယ်အကြောင်းကိုသိအောင်ရှုနေတာမိမိရဲ့ခန္ဓာရဲ့အကြောင်းကိုသိအောင်ရှုတာသူများခန္ဓာအကြောင်းသိအောင်ရှုတာလားမိမိခန္ဓာအကြောင်းသိအောင်ရှုတာလား ဒါကြောင့်မို့တရားအထုတ်တယ်ဆိုတာကိုယ်ခန္ဓာအကြောင်းသိအောင်ရှုတာကိုယ်ခန္ဓာရဲ့အကြောင်းတွေကိုကို မြင်နေအောင်ရှုတာအဲ့ဒီကိုယ်ခန္ဓာကဖြစ်နေတာပြက်နေတာတွေပေါ်နေတာပြောင်းနေတာတွေကိုအမှန်တိုင်းသိအောင်အမှန်တိုင်းမြင်အောင်ရှုနေတာအခုခန္ဓာကိုညံစားပြီးတော့ဘုန်းကြီးတို့ယောဂီများရှုရရှုရအခါမှာကိုယ်မူရာဖြစ်တိုင်းရှုရမယ်တခုတည်းရှူရမှာမဟုတ်ထိုင်တော့ထိုင်နေရှူရမယ်ရက်တော့ရက်တယ်ရှူရမယ်သွားတော့သွားတယ်ရှူရမယ်လျောင်းတော့လျောင်းတယ်ရှူရမယ် ဖောင်းရင်ဖောင်းတယ်ရှုရမယ်ပင်ရင်ပင်တယ်ရှုရမယ်ထိရင်ထိတာရှုရမယ်သိရင်သိတာရှုရအဲ့တော့အမှုအရာတိုင်းဖြစ်တိုင်းဖြစ်တိုင်းရှုရှုတဲ့အခါမှာလေးပဲအမှန်တိုင်းသိသွားရမယ်အမှန်တိုင်းသိရမယ်ဆိုတာကအခုဘုန်းကြီးတို့ပင်တိုင်းအနေအားဖြင့်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားညွှန်ကြားတဲ့အတိုင်းပြောမယ်ဖောင်းတယ်ပင်တယ်လို့ရှုရတယ် ဟောင်းနဲ့ပင်နေလို့ရှုတာဟာဝင်လေထွက်လေကြောင့်ဝင်လေလေးဝင်လာတဲ့အခါဝမ်းပိုက်လေးပါဖြစ်သွားတာလေ။ဟောင်းလာတယ်။ထွက်လေလေးထွက်သွားတဲ့အခါဝမ်းပိုက်လေးပါဖြစ်သွားတယ်။ကဲဝင်လေထွက်လေကရောအမြဲမရှိဘူးလား။ဝင်လေထွက်လေရှိနေသည်မြဖောင်းမှုပိန်မှုရောမရှိဘူးလား။အခုဖောင်းနဲ့ပိန်နေလို့ရှုတာမရှိပဲရှုခိုင်းတာလားရှိလို့ရှုခိုင်းတာလား။သဘောပါပါတယ်နော်။ရှိလို့ရှုခိုင်းတာ။ မထင်ရှားပဲနဲ့လည်းရှုခိုင်းတာမဟုတ်ဘူးထင်ရှားလို့ရှုခိုင်းတာအဲ့ဒီလိုဘုန်းကြီးတို့ယောဂီများကဒီဖောင်းနာဘိနာလေးကိုယောဂီရှုနေတဲ့အခါအမှန်သိရမယ်ဆိုတော့မိမိတို့ကဖောင်းတာငါပဲပိန်တာဟာလည်းငါပဲငါဘိုက်ကဖောင်းနေတာငါဘိုက်ကပိန်နေတာဆိုရင်အမှန်သီလားအမှားသီလားအမှားသီပဲအဲ့ဒီဖောင်းမှုပိန်မှုလေးကိုယောဂီပုဂ္ဂိုလ်ဟာအမှန်သိသိကျင်ရင် အဲ့ဒီဖောင်းမှုအာယုံပေါ်မှာပိမှုအာယုံပေါ်မှာရှုစိတ်ကလေးဟာကြာရှည်စွာနေရမှာလားမနေရဘူးလားခဏလေးနေလို့သိပါမလားဒီနေ့ပုံစံလေးပြောရမယ်ဆိုရင်လူတယောက်ရဲ့အကြောင်းကိုသိကျင်ရင်သူနဲ့ခဏပေါင်းရမှာလားကြာကြာပေါင်းရမှာလားခဏလေးပေါင်းယူနေသူအကြောင်းကိုကောင်းကောင်းသိပါမလားအပြည့်အစုံသိနိုင်ပါမလား ကြာကြာလေးပေါင်းကြည့်လိုက်တဲ့အခါကျတော့သူ့အကြောင်းကိုကောင်းကောင်းမသိဘူးလားသူ့ရဲ့စိတ်နေစိတ်ထားသဘောထားကစပြီးတော့အမှန်တိုင်းမသိဘူးလားဒီနေ့ဘုန်းကြီးတို့ယောဂီများခန္ဓာအကြောင်းသိကြရင်ဒီခန္ဓာပေါ်မှာဒီစိတ်ကလေးနေဖို့မလိုဘူးလားခန္ဓာပေါ်မှာစိတ်ကလေးကကြာကြာပေါင်းဖို့မလိုဘူးလားကြာကြာမပေါင်းမဲနဲ့ခန္ဓာအကြောင်းသိပါမလားခုဒီနေ့ဘုန်းကြီးတို့ယောဂီများခုကိုယ်တိုင် လက်တွေ့တရားခွင်မှာဝင်ပြီးတော့အားထုတ်လိုက်တယ်။ဟောင်းမှုပိန်မှုလေးကိုရှုနေတယ်ရှုရင်းပဲတစ်ချက်တစ်ချက်ရှုမိကရှိသေးတယ်ဒီစိတ်ကအပြင်ရောက်သွားပြီ။ခန္ဓာမှာကြာကြာမနေဘူးဖြစ်နေတယ်။အဲ့ဒီခန္ဓာကိုကြာကြာနေအောင်ကြိုးစားပေးရမယ်။ကြာကြာနေအောင်ဆိုရင် ဝရိယလေးစိုက်ပေးရမယ်။ဘာစိုက်ပေးရမလဲ။ဝရိယလေးတုပ်ပေးရဝရိယမပါဘဲနဲ့တော့ဖြင့်ဒီစိတ်ဟာခန္ဓာပေါ်မှာကြာကြာမနေဘူး အဲတော့ခန္ဓာပေါ်မှာကြာကြာလေးနေအောင်ဖောင်းအာယုံလေးပေါ်မှာစိတ်ကလေးကြာကြာနေအောင်ထားပြရပင်အာယုံလေးပေါ်မှာစိတ်ကလေးကြာကြာနေအောင်ထားပြရအဲ့ဒီဖောင်းမှုပိန်မှုအာယုံလေးပေါ်မှာမှတ်စိတ်ကလေးဟာ1မိနစ်ကနေပြီးတော့2မိနစ်လောက်ရ1မိနစ်ကိုအနည်းဆုံးမှတ်ချက်ပေါင်း90လို့သတ်မှတ်လိုက်90ကြိုခြင်းလေးကြိုမယ်90တဲ့ရော့ခြင်းလေးရော့သွားမယ်60တိအောင်မရနိုင်ဘူး60တိအောင်ဆိုရင်သိပ်မြန်နေတယ်မြန်နေရင်ယောဂီကမောနေတယ် အဲ့တော့90လောက်တတ်မှတ်ပြီးတော့တကယ်လို့10မိနစ်ကိုမှတ်ချက်10မိနစ်ကိုမှတ်ချက်90လောက်ရမယ်ဆိုရင်2မိနစ်လောက်ရအောင်ကြိုးစားသွားမယ်ဝိရိယလေးတိုးပြီးတော့2မိနစ်လောက်က9မိနစ်လောက်ရအောင်ကြိုးစားသွားမယ်စိတ်လေးဟာဖောင်းမှုပိန်မှုပေါ်မှာ9မိနစ်လောက်နေလာအဲ့ဒီ9မိနစ်လောက်ကနေ10မိနစ်လောက်နေလာမယ်10မိနစ်လောက်ကနေမိနစ်20လောက်မိနစ်30လောက်ဒီဖောင်းမှုပိန်မှုအာယုံလေးပေါ်မှာနေလာပြီဆိုရင် ပထမပိုင်းကယောဂီသိနေတဲ့အသိနဲ့ကြာကြာလေးနေလာတဲ့အခါကျတော့အသိတွေကွဲပြားလာတယ်ပထမအခုယောဂီစပြီးရှုတဲ့အခါကျတော့ဖောင်းတယ်လို့ရှုရင်ဝမ်းပတ်ကြီးဖောင်းလာတာမထင်ရှားဘူးလားပိန်တယ်ဆိုရင်လည်းဝမ်းပတ်ကြီးပိန်သွားတာမထင်ရှားဘူးလားဝမ်းပိုက်ဆိုတဲ့ပြဉ္ညာတရဏကြီးထင်နေတယ်ပြဉ္ညာဆိုတာတရားဟုတ်ရလားမဟုတ်ဘူးပရမတ်မှတရား အဲ့တော့ပြဉ္ညာကြီးဒီမှာ1 byte ဆိုတဲ့ပုံတရံကြီးထင်းနေတယ်ပိန်သွားရင်လည်း1 byte ဆိုတဲ့ပုံတရံကြီးထင်းနေတယ်တရားမတွေ့သေးဘူးအမှန်မသိသေးဘူးဒါပြဉ္ညာကြီးပဲအဲ့ဒီပုံမှာစိတ်လေးကကြာကြာလေးနေကြည့်ဟောင်းတာလေးပေါ်လာလိုက်ဟောင်းတယ်ရှုလိုက်နောက်တစ်ခါပင်ယာယုံလေးပေါ်လာလိုက်ပင်လေရှုလိုက်ဖြည်းဖြည်းပဲသူ့ရဲ့ပုံသူဖြစ်နေတာလေးကိုဖောင်းမှုပိန်မှုဝင်လေထွက်လေလေးဖြစ်နေတာလေးကိုစောင့်ကြည့်နေရဝိပဿနာရှုတယ်ဆိုတာလိုက် ရှုတာလားစောင့်ရှုတာလားလိုက်ရှုရင်ပင်ပန်းတယ်စောင့်ရှုနေတာကမပင်ပန်းဘူးသို့တော့စောင့်ရှုနေတဲ့အခါမှာတခါတရံမှာ အတွေးတွေဝင်ဝင်သွားတာတခါတရံမှာစိတ်တွေကအပြင်လွတ်နေသွားတာဒါကြောင့်ဝိရိယလေးအဲ့ဒီတည်းမှာထည့်ထားပြရအဲ့ဒီမှာဖောင်းနေဆိုရင်လည်းပဲသူ့ပုံမှာစိတ်ကလေးကတခါတဲ့အစအနေဆုံးတရားပါသွားတယ်စိုက်ကြသွား နောက်တစ်ခါသူဆုံးသွားတဲ့အခါမှာပိန်မူလေးစဖြစ်ပေါ်လာတယ်ဆိုအဲ့ဒီပိန်နေဆိုပိန်မူလေးဆုံးထိအောင်မဆိတ်လေးကပ်ပါသွားတယ်အဲ့လိုနောက်တစ်ခါဖောင်းမူလေးအစ်စ်ဖြစ်ပေါ်လာရင်လည်းဖောင်းနေဖောင်းတာလေးဆုံးသွားလို့ပိန်မူလေးအစ်စ်ဖြစ်ပေါ်လာရင်လည်းပိန်နေအဲ့ဒီဟာလေးပေါ်မှာမှတ်စိတ်ကလေးကတခုပေါ်လာလိုက်တခုပက္စီတော့လိုက်တခုပေါ်လာလိုက်တခုအစ်စ်ဖြစ်လိုက်နေမှတ်စိတ်ကလေးဟာဖောင်းမှုပုံမှုပေါ်မှာမြဲနေပြီဆိုတာနဲ့တပြိုင်တည်းကြည့်လိုက် ဝမ်းပိုက်ဆိုတဲ့ပုံပန်းတရံကြီးပြောက်ပြီးတော့တင်းလာတဲ့သဘောလေးရဲ့ရော့သွားတဲ့သဘောလေးရဲ့တင်းလာတဲ့သဘောလေးဟာလေဝါယောတံဘာတလဲရော့သွားတဲ့သဘောလေးဟာလေဘာတလဲဝါယောတပဲအဲ့ဒီဝါယောတတရားလေးဟာရုပ်တရားဘာတရားလဲအဲ့ဒီတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကဘာတရားလဲတရား ကဲဒီတော့ဖောင်းတယ်လို့ရှုလိုက်တဲ့အခိုက်ကလေးမှာဘာနဲ့ပါတွေ့ရတယ်ပိန်တယ်လို့ရှုလိုက်တဲ့အခိုက်ကလေးမှာဘာနဲ့ပါတွေ့နေတယ်ယုံနဲ့နံကိုသိနေပြီဆိုတော့အမှန်တိလားအမှားတိလားအမှန်တိသိပြီဆိုရင် အမှန်မြင်တာနဲ့အမှားမစင်ဘူးလားယုံနာမြင်လျင်ဒိဋ္ဌိစင်ပဲခွင်လွတ်နိုင်သည်ဖောင်းမှုပိန်မှုလေးရှုရင်းနဲ့ယုတ်သဘောနံသဘောကိုအမှန်မြင်လိုက်တာနဲ့တပြိုင်တည်း တတန္တရာလုံးဆွဲလာခဲ့တဲ့အမှားဒိဋ္ဌိမစင်ဘူးလားဗျာဒီဆိုကြည့်လိုက်ယုံနံမြင်လျင်ဒိဋ္ဌိစင်ပေခွင်းလွတ်လေသည်ယုံနံမြင်လျင်ဒိဋ္ဌိစင်ပေခွင်းလွတ်လေသည်ဆိုကြည့်လိုက် ယုံနာမြင်ပြီးအမှန်မြင်ပြီးဆိုရင်အမှားဒိဋ္ဌိဆင်သွားတာပဲဒါကြောင့်မို့ကိုမူရာတွေရှုတဲ့ခံမှာအမှားသိရမှလားအမှန်သိရမှလားအဲ့ဒီလိုအမှန်သိအောင်ကိုရှုပါရှုတဲ့ခံမှာဒီတိုင်းဖောင်းတာလေးသိနေုံပိန်တာလေးသိနေုံနဲ့အမှန်မမြင်နေဘူးအဲ့ဒီပုံမှာဓက္ခဓက္ခဓက္ခဓက္ခဓက္ခဓက္ခရှုတဲ့အခါကလည်းကြတော့တကယ်ကိုသူ့ရဲ့အရှိတဘာဝလေးကိုအရှိတိုင်းမြင်လာတယ် ဝိပဿနာရှုတယ်ဆိုတာမရှိတာကိုသိအောင်ရှုတာလားရှိတာသိအောင်ရှုတာလားဒီခန္ဓာရဲ့အရှိကိုအရှိအတိုင်းသိအောင်ရှုတာအခုခန္ဓာရဲ့အရှိကိုဘုန်းကြီးတို့ယောဂီများကအရှိအတိုင်းမသိဘဲနဲ့ငါသူယောက်ျားမိန်းမဒီလို꿰နေဝမ်းမိုက်ကြီးဆိုရင်လည်းငါးဖိုက်ကြီးပဲဖောင်းတာလည်းငါဖောင်းတာပဲပိန်တာလည်းငါပိန်တာပဲရှုနေတာလည်းငါရှုနေတာပဲငါကြီးတယ်ပဲ အခုတကယ်တမ်းအမှန်သိတဲ့ယုံနဲ့နံကိုသိလိုက်တာနဲ့တပြိုင်နက်တည်းငါဆိုတာရောရှိသေးရဲ့လားလုံးဝကိုမရှိတော့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမရှိတော့ဘူးတကယ်ရှိအဟုတ်ရှိကယုံနဲ့နာမည်နာနဲ့ယုတ်ကိုအမှန်သိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အမှားဒိဋ္ဌိစင်သွားတာပဲဒါဖောင်းနာပိဏာလေးရှုနေရင်လည်းဒါယုံနာမြင်သွားတာအဲ့ဒီလိုသေးသေးချာချာဆက်ပြီးတော့ရှုနေရင် ဒီဖောင်းမှုဆိုတာလေးဟာဝင်လေမရှိဘဲနဲ့ဖောင်းပါမလားအဲ့ဒီဝင်လေလေးဟာအကြောင်းဝင်လေလေးဟာဘာလဲအဲ့ဒီမှာဝင်လေလေးဝင်လာတဲ့အခါကျတော့ဟောဖောင်းမှုဆိုတဲ့အကျိုးတရားမပေါ်ဘူးလားဟောဖောင်းတာလေးကဘာလဲအကျိုးဖောင်းလာတဲ့အခါကလည်းကြတော့ဖောင်းတယ်လို့မရှုရဘူးလားကဲဖောင်းမှုလေးကတခါအကြောင်းဖြစ်သွားပြန်ဖောင်းမှုလေးကဘာလဲအ ဟင်းအကြောင်းဖောင်းတယ်လို့ရှုစိတ်ကလေးကပါလဲအကျိုးအဲ့တော့ဖောင်းတာလေးရှုနေရင်ねသူအကြောင်းနဲ့သူအကျိုးသူအကြောင်းနဲ့သူအကျိုးမတွေ့ရဘူးလားအကြောင်းကင်းပြီးတော့အကျိုးဆိုတာဖြစ်ရိုးထုံးစံမရှိဘူးသူအကြောင်းကြောင့်သူအကျိုးဖြစ်နေတာပဲအခုထိုင်တဲ့အခါပဲကြည့်ထိုင်ခြင်းနဲ့စိတ်နဲ့အကြောင်းလေးကြောင့်ထိုင်တဲ့ရုပ်အကျိုးမဖြစ်ဘူးလားထိုင်ပြီးတော့ဟောအချိန်ပြည့်တဲ့အခါထခြင်းနဲ့စိတ်မပေါ်ဘူးလား ကဲထားခြင်းတဲ့စိတ်နံလေးကအကြောင်းထားတာလေးကအကျိုးအဲ့ဒီမှာအကြောင်းနဲ့အကျိုးပဲသွားနေတာအဲ့ဒီလိုအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါသဘောကိုလည်းပဲတမာရီစိတ်တည်ခြင်းမှုတမာရီလေးတွေအားကောင်းလာတာနဲ့အမြမသိရဘူးလားသိလာတယ်ဒီတဲ့ပို့ပြီးတော့တမာရီတွေအားကောင်းပြီးစိတ်တည်ခြင်းမှုတွေအားကောင်းလာပြီဆိုရင်အဲ့ဒီဖောင်းတာလေးရှုနေရင်းနဲ့လည်းပဲ ဖောင်းတာလေးပေါ်လာတယ်ရှုလိုက်တယ်ရှုပြီးတာနဲ့ဖောင်းတာလေးရှိသေးရဲ့လားမရှိတော့ဘာဖြစ်သွားတာလဲပြက်သွားပြီနောက်တစ်ခါပိန်မှုလေးအသစ်မပေါ်ဘူးလားအဲ့ဒီပိန်မှုလေးအသစ်ပေါ်တော့ပိန်တယ်လို့နောက်ကရှုစိတ်ကလေးကလည်းပဲအသစ်မရှုလိုက်ဘူးလားရှုလိုက်တာနဲ့တပြိုင်တည်းတည်းအဲ့ဒီပိန်မှုလေးကရောရှိသေးရဲ့လားဘာဖြစ်သွားတာလဲကဲဖောင်းတာလေးကလည်းမြဲသလားမမြဲဘူးလားပိန်မှုလေးကရောမြဲရဲ့လား ဖောင်းနာပိန်နာလေးကိုရှုနေတဲ့ရှုစိတ်ကလေးကရောမြဲသလားမမြဲပါဘူးတတိတော့ယုတ်တရားလည်းဖြစ်ပြီးပြတ်တာပဲမမြဲဘူးနံတရားလည်းဖြစ်ပြီးပြတ်တာပဲမမြဲဘူးအဲ့ဒီမမြဲတာလေးကိုကိုဟာရှုရင်းနဲ့မသိရဘူးလားအဲ့ဒီဟာကတကယ်တမ်းမဖြစ်မပြက်ပဲနဲ့ကိုကဖြစ်ပြက်နေတယ်လို့မြင်တာလားတကယ်ဖြစ်ပြက်နေလို့ဖြစ်ပြက်ကိုမြင်တာလားဘုန်းကြီးပြောလို့သိရတာလားကိုယ်တိုင်ရှုလို့သိရတာလား ခန္ဓာညာရောက်တယ်ဆိုတာအဲ့ဒီလိုညာရောက်သွားအောင်ရှုရမှာဟုတ်တယ်မို့လားဘုန်းကြီးပြောနေတာလေးနဲ့သဘောကျသွားတာကိုညာရောက်တာမဟုတ်ဘူးကိုယ်တိုင်ရှုရင်းနဲ့ကိုယ်တိုင်သိသွားတာမှခန္ဓာကိုညာရောက်သွားတာအဲ့လိုခန္ဓာညာရောက်သွားတယ်ဆိုတာအမှန်သီလားအမှားသီလားဒီအဲ့ဒီလိုအရှိကိုအရှိတိုင်းသိနေတဲ့အတိအမှန်သီးပဲဒါကြောင့်ကိုယ်အမူအရာဖြစ်တိုင်းမှာ မှန်စွာသိရမည်တဲ့အဲဒီတော့ဖောင်းနာပိန်နာလေးရှုရင်းနဲ့အဲဒီလိုယုံနာကိုလည်းသိတယ်အကြောင်းအကျိုးဆက်ဆက်နေတာကိုလည်းသိတယ်အဖြစ်ပြက်တွေကိုလည်းမမြင်နိုင်ဘူးလားနောက်ဆုံးဆက်နေပြီးရှုလို့မိမိရဲ့ပါရမီအားလက်ရောက်အနတ္တနုပဒနာဉာဏ်အားတွေပြည့်စုံသွားပြီဆိုရင်ဖြစ်မှုပြက်မှုတွေပြတ်ဆဲသွားတယ်အငိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဖောင်းနာပိန်နာလေးရှုရင်းနဲ့ဘာကိုရှုရင်းနဲ့လဲ အေးတနည်းအားဖြင့်ကာယ ानु ပတနာလေးရှုရင်းနဲ့ဘာ ानु ပတနာရှုရင်းလဲအေးရှုရင်းလေးနဲ့တခါလဲတည်သွားနောက်တခါဘုန်းကြီးတို့ယောဂီများဒီရက်တဲ့အခါရက်တယ်ဆိုတာလေးပဲကိုအမှုရမယ်ဘာအမှုရလဲနုပဒနာနဲ့ပြောရင်ဘာနုပဒနာလဲကဲအဲဒီလိုကိုအမှုရလေးတွေဖြစ်တိုင်းရှုပါဆိုတော့ရက်နေတဲ့အခါမှာလည်းရှုရမှာ အဲ့လိုရှုတဲ့အခါမှာလည်းတေချာရှုကြည့်ပါရပ်နေတဲ့အခါမှာပထမပိုင်းမှာခန္ဓာကိုယ်ကြီးတောင့်တင်းပြီးတော့နေတဲ့သဘောတွေ့ရတယ်တခါတရံမှာယိမ့်ပြီးလှုပ်နေတဲ့သဘောတွေ့ရတယ်အဲ့ဒါလေးတွေကိုတေချာကြည့်နေတောင့်တင်းနေတဲ့သဘောလေးတွေကလည်းသူ့ဟာသူပေါ်လိုက်ပြောင်းလိုက်ပဲယိမ့်နေတဲ့သဘောလေးဟာလည်းပဲသူ့ဟာသူပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ပဲဒီရတ္တလေးရှုနေရင်းနဲ့လည်းပဲခန္ဓာကိုယ်တစ်ခါနဲ့မျက်နာပေါ်မှာဖြစ်စီခန္ဓာကိုယ်မှာဖြစ်စီရွရွရွရွမူးမောမောလေးတွေ အဲ့ဒီဟာလေးတွေဖြစ်နေတာလေးတွေကိုရှူရင်းရှူရင်းနဲ့လည်းပဲအဲ့ဒီဟာလေးတွေကပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားနိုင်တယ်မြဲတာတွေတွေ့သလားမမြဲတာတွေတွေ့သလားတိကျတွေ့နေရတယ်ရက်တဲ့အမူအရာလေးရှုနေတဲ့ကံမှာရိမ့်နေတဲ့သဘောလှုပ်နေတဲ့သဘောဆိုတာဓာတ်နဲ့ပြောရင်ဘာတာလဲဝါယောဓာတ်တောင့်တင်းနေတဲ့သဘောဆိုတာဘာတာလဲဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ကရုပ်တရားဘာတရားလဲရုပ်တရား အဲ့ဒီလိုရင်းနေတဲ့သဘောတောင့်တင်းနေတဲ့သဘောလေးကိုသိနေတဲ့စိတ်ကဘာတရားလဲကဲရက်တယ်လို့ရှူရင်းနဲ့ရောယုံနာကွဲမသိဘူးလားယုံနဲ့နာသိပြီဆိုရင် အမားဒိဋ္ဌိမစင်ဘူးလားတတန်တရာလုံးဆွဲလာတဲ့ငါငါဆိုတဲ့ငါရက်နေတာသိနေတာလည်းငါပဲရှုနေတာလည်းငါပဲဆိုတဲ့အဲ့ဒီငါကြီးလုံးဝမရှိတော့ဘူးကင်းသွားတယ်အဲ့ဒီမှာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိတွေတခါလေးပြုတ်သွားတယ်ဒါရက်ပြီးရှူရင်းနဲ့ ဒီရက်ပြီးရှူရင်းနဲ့အကြောင်းနဲ့အကျိုးတွေခွဲခြားပြီးတော့မသိနိုင်ဘူးလားအဖြစ်နဲ့အပြစ်တွေရောစောစောကပြောတဲ့အတိုင်းမမြင်နိုင်ဘူးလားမြင်နိုင်တာပဲအဲ့ဒါဘာလဲဆိုရင်ကာယ ानु ပတနာရှုနေတာဘာ ानु ပတနာလဲကာယ ानु ပတနာအဲ့ဒီလိုအမှန်တိုင်းသိနေပြီဆိုရင်အဲ့ဒီတိုင်းသိအောင် ရှုသွားရမှာရှုယုံတက်တက်ကလေးမဟုတ်ဘူးဘုန်းကြီးတို့ကညာသောအားဖြင့်ယောဂီတွေကဒီလိုရှုပါဆိုရင်ရှုနေတာပဲဖောင်းနေပိန်နေဖောင်းနေပိန်နေ ဘာသိလို့ဆိုဖောင်းတာသိတယ်ပိန်တာသိတယ်ဒီလောက်သိရအမှန်သိမဟုတ်သေးဘူးတကယ်အမှန်သိရမှသဘောလေးသိရဘာကိုသိရမှလဲသဘောလေးသိရမှအဲ့ဒီသဘောလေးသိအောင်ကိုကြိုးစားရမှာအဲ့ဒီသဘောလေးသိပြီဆိုမှအမှန်မြင်တာအမှန်သိတာသဘောဆိုတာတရားတဲ့သဘောဆိုတာဘာလဲတရားတရားဆိုတာသဘောတဲ့တရားသိကျင်တဲ့ပုဂ္ဂိုလ်ဟာဘာကိုသိအောင်ရှုရလဲ တရားမြင်ခြင်းတဲ့ပုဂ္ဂိုလ်ဟာဘာကိုမြင်အောင်ရှုရသဘောကိုမြင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာကိုမြင်နေပြီလဲတရားကိုမြင်နေပြီဘာတရားလဲဆိုရင်ယုတ်တရားနဲ့နံတရားဒါကိုမြင်တော့တာယုတ်နံတရားကိုမြင်တော့တာပဲအဲ့ဒါကြောင့်မို့သဘောလေးမြင်အောင်ရှုရအဲ့ဒီလိုရက်တဲ့ရက်ရှုရင်းနဲ့လည်းပဲတွေ့နိုင်တယ်လို့ဈဉ္ဉံရှောက်ပြီးတော့ရှုနေတယ်တွားနေတဲ့အမူအရာလေးကိုရှုနေတယ် သွားတဲ့အမူအရာလေးရှုနေတဲ့အခါမှာလည်းပဲဘုန်းကြီးတို့ခြိလန်းတိုင်းခြိလန်းတိုင်းညာခြိလန်းတဲ့ပုံမှာညာလန်းတယ်ဘယ်ခြိလန်းတဲ့ပုံမှာဘယ်လန်းတယ်အဲ့ဒီပုံမှာအာယုံလေးဆိုင်ပြီးသွားနေဒီပုံမှာစိတ်ကလေးကတခါလဲကပ်ပြီးပါသွားနေလို့ရှိရင်တမာရီရောမဖြစ်ဘူးလားတရားအားထုတ်တဲ့ပုဂ္ဂိုလ်တွေမှာဣရိယာပု၄ပါးဟောထားတယ်ဘယ်နှပါလဲ အဲ့ဒီ၄ပါးထဲမှာစပြီးတော့တမာတိထူထောင်စပုဂ္ဂိုလ်ဟာဈဉ္ဉံဣရိယာပုဟာအသင့်လျော်ဆုံးဣရိယာပုပဲတမာတိထူထောင်စထိုင်ပြီးရှုမှတ်တာကလူကတော့ငြိမ်နေခန္ဓာကိုယ်စိတ်ရောငြိမ်ရလားစိတ်ကသိပ်ပြန်တာဈဉ္ဉံကြတော့လူကလှုပ်ရှားနေတယ်သို့တော့စိတ်ကြတော့မြန်မြန်ငြိမ်သွားတယ်ဘာကြောင့်လဲရှုစရာအာယုံ ထင်ရှားလို့ဘာထင်ရှားလို့လဲထိုင်ပြီးရှုနေတဲ့အခါရှုစရာအာယုံကပျောက်ပျောက်နေတယ်ရှုစရာအာယုံမထင်ရှားပဲပျောက်ပျောက်နေတော့စိတ်တွေကဟူရောက်ဒီရောက်ပြန့်လွင့်နေတယ်ဈဉ္ညာကြတော့အာယုံကထင်ရှားနေတဲ့အခါကလည်းကြတော့ရှုမှတ်ရတာလွယ်တယ်လွယ်တော့အဲ့ဒီပုံမှာရှုစိတ်ကလေးကရောက်ရောက်သွားတဲ့အခါကျတော့စိတ်တည်ငြိမ်မှုမြန်မြန်မရဘူးလားဒါကဘုန်းကြီးဆိုလိုတာက တရားအထုစတမာရီထူတော်စာပုဂ္ဂိုလ်ကိုပြောတာနော်စိတ်တည်ငြိမ်မှုတမာရီရနေတဲ့ပုဂ္ဂိုလ်မျိုးကြတော့ထိုင်ပြီးရှုမှတ်ရတာသူ့အတွက်အသင့်လျော်ဆုံးဣရိယာပုပဲဒါတမာရီရနေတဲ့ပုဂ္ဂိုလ်နော်အာထုတ်နေကြပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကတော့ထိုင်နေဣရိယာပုနဲ့ရှုလိုက်ရရင်မကြဘူးတမာရီဖြစ်သွားတယ်ဒါကြောင့်စပြီးတော့တမာရီထူတော်စာပုဂ္ဂိုလ်မှာတော့ဈဉ္ဉံဣရိယာပုရှိရတယ် အဲ့တော့ဈဉ္ညာဣရိယာပုနဲ့ရှုနေတာလေဆိုတာကိုယ်အမူအရာပဲလေဘာအမူအရာလဲသွားနေတယ်ဆိုတာကိုယ်အမူအရာပဲအဲ့ဒီကိုယ်အမူအရာရှုတယ်ဆိုရင်အနုပဒနာနဲ့ပြောရင်ဘာနုပဒနာလဲအေးကာယ ानु ပဒနာပဲကာယ ानु ပဒနာပဲကိုယ်အမူအရာလေးနဲ့ရှုတယ်ဆိုတာကာယ ानु ပဒနာအဲ့ဒီမှာဒီသွားနေတဲ့အခါမှာလည်းပဲဘုန်းကြီးတို့ယောဂီများအမှန်တိုင်းသိအောင်ရှုပါ ကိုကသွားတယ်သွားတယ်လို့ရှုနေတယ်ဘာမှမသိဘူးသွားတာပဲသိတယ်သို့မဟုတ်ညာလန်းတယ်ဘယ်လန်းတယ်ရှုနေတယ်ညာခြေထောက်ကြီးလန်းသွားတာဘယ်ခြေထောက်ကြီးလန်းသွားတာသိတယ်ဒါပေမဲ့ဈဉာရောက်ပြီးရှုမှတ်တဲ့အခါမှာတော့ရှုမှတ်တဲ့နီလန်းလေးကို စနစ်တကျရဖို့လိုပါတယ်ဒီတိုင်းဟိုကြည့်ဒီကြည့်သွားနေရတာမဟုတ်ဘူးဘုန်းကြီးတို့ဈဉံကံကိုကိစ္ဆံတော်ဝါကိစ္ဆံမိတိဆိုတဲ့သွားတဲ့အမူအရာကိုရှုမှတ်တဲ့ခံကြရင်ဘုန်းကြီးတေချာပြောပြပါမယ် ခုဒီမှာတော့ဖြင့်ကိုအမူအရာရှုမှတ်ပုံလေးကိုပြောတာမို့အကြံပြင်းလေးပဲပြောသွားအဲ့တော့ညာခြေလမ်းနေဆိုရင်လည်းပဲအဲ့ဒီမှာတေချာသိအောင်ရှုတယ်ဆိုတာလမ်းတိုင်းလမ်းတိုင်းကို သူ့ဟာသူ တရွေ့ရွေ့တွန်းကန်တောင့်တင်းသွားတဲ့သဘောကိုတေချာသိအောင်ရှုရဘယ်ခြေလမ်းနေဆိုရင်လည်းပဲစိတ်ကဘယ်ခြေလေးပေါ်မှာရောက်အောင်မို့ဒီမှာပဲလမ်းတယ်စိတ်လေးကအဲ့ဒီပဲပို့လိုက်တာအဲ့ဒီပဲပို့လိုက်တဲ့အခါမှာလည်းပဲအဲ့ဒီမှာတရွေ့ချင်းတရွေ့ချင်းဟာတွန်းကန်တောင့်တင်းသွားတဲ့သဘောလေးတွေ့ရတယ် လမ်းတိုင်းလမ်းတိုင်းမှာတရွေ့ရွေ့နဲ့တင်းသွားတဲ့သဘောတောင့်သွားတဲ့သဘောလေးသိတာအဲ့ဒီတင်းသွားတောင့်သွားတယ်ဆိုတာဝါယောတပဲဗတ္တပါဠိမယ်ဝါယောတပဲရက်နေတဲ့အခါမျိုးကိုရှုတဲ့အခါမှာထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောဒါလည်းပဲဗတ္တလည်းဝါယောတပဲအထူးအဖြင့်ဝါယောတထင်ရှားတယ်သွားနေတဲ့အခါဒီမှာဝါယောတဟာအထူးထင်ရှားတယ် ဥမာအပြင်လေဖြတ်နေတဲ့ပုဂ္ဂိုလ်သွားလို့ရရလားမရတော့လေတက်မှမရှိတော့ပဲခုသွားနိုင်တယ်ဆိုတာလေတက်ကြအဲ့ဒီမှာဝါရောတန်ရဲ့သဘောလေးတွေကတွန်းကန်နေတဲ့သဘောရွေ့နေတဲ့သဘောတောက်ကန်နေတဲ့သဘောဒါမှမဟုတ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကထောက်ကန်တောင်တင်းလျော်ခြင်းတမည်တဲ့ရင်းရိုင်လှုပ်ရှားရွေ့သွားတတ်သည်တဲ့သူလိုရာပဲတွန်းလျက်ဆောင်သည်ဝါရောတတ်တိမှတ်မြတ်ယောဂီလို့ဒီလိုဟောပေးတာ အဲတော့ထောက်ကန်နေတဲ့သဘောဟာလည်းဝါယောဓာတ်တောင့်တင်းနေတဲ့သဘောဟာလည်းဝါယောဓာတ်လျှော့ကြလျှော့ကြနေတာလည်းပဲဝါယောဓာတ်ရင်းရိုင်နေတာလည်းဝါယောဓာတ်လှုပ်ရှားနေတာလည်းဝါယောဓာတ်ရင်းရိုင်လှုပ်ရှားရွေ့ရွေ့ရွေ့ရွေ့နေတာလည်းဝါယောဓာတ်ရင်းရိုင်လှုပ်ရှားရွေ့သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်မိမိကညာဘက်ကိုသွားခြင်းလေဆိုညာဘက်ကိုတွန်းဆောင်သွားရှေ့ကိုသွားမယ်ဆိုရှေ့ဘက်ကိုတွန်းဆောင်သွားနောက်ကိုဆုံးမယ်ဆိုနောက်ဘက်ကိုတွန်းဆောင်သွားတယ်ဒါဝါယောဓာတ်ရဲ့သဘောကြီး အဲ့လိုဝါယောဓာတ်ရဲ့သဘောလေးတွေကိုသိအောင်ခုသွားတဲ့အမူအရာလေးကို ရှုတဲ့အခါမှာညာချီလှမ်းလိုက်တယ်ဆိုရင်စိတ်ကတော့ညာချီပေါ်မှာရောက်သွားတယ်။ခြေတော်ကြီးကိုမြင်အောင်ရှုရမှာလား၊ရွေသဘောကိုမြင်အောင်ရှုရမှာလား။အဲ့လိုရှုမယ်ဆိုရင်မြန်မြန်သွားလို့ရပါမလား။မရဘူး။တေးချာတတိအဲ့ဒီပေါ်မှာကတ်သွားရတယ်။ပုံမှန်ပြီးဖြည်းဖြည်းလေးသွားတာ အဲ့ဒီပုံမှန်ခြိလန်းလေးနဲ့သွားမျက်စိကလည်းပဲဟိုကြည့်ဒီကြည့်မကြည့်အောင်ရှေ့ကို၄000ကမျက်နှာချစိတ်ကအဲ့ဒီခြိလန်းပေါ်မှာပို့ထားတယ်ဘယ်ခြိလန်းလိုက်တယ်ဆိုရင်ဘယ်ခြိပေါ်မှာစိတ်လေးကပ်တင်ရတယ်အဲ့ဒီမှာလန့်သွားတဲ့အခါတရွေချင်းတရွေချင်းရွေ့ရွေ့ရွေ့ရွေ့သွားတယ်နောက်ဆုံးခြိလန်းလေးဆုံးသွားတာနဲ့တင်းတောင်သွားတယ်အဲ့ဒီရွေ့နေတာလဲဝါရောပဲတင်းတောင်သွားတာလဲပဲပါလဲဝါရောပဲအဲ့ဒီဝါရောဓာတ်ကရုပ်တရား နောက်ကနေပြီးရှူရင်းနဲ့တိတိနေတာလေးကဗာတရားလဲကဲသွားတိုင်းသွားတိုင်းဗာနဲ့ဗာတွေ့ရတယ်ယုံနဲ့နာတွေ့ရတယ်အဲ့ဒီလူကိုယောဂီပုဂ္ဂိုလ်ကသေချာမြင်အောင်ရှုရတယ်သေသေးချာချာမြင်အောင်ရှုရတယ်ဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးရှင်မဟာစီဩဝါဒဇေယျကြီးဖြစ်တဲ့ဆရာတော်ဥတ္တမရကသွားကျင်တာကနံတဲ့သွားတဲ့ဟန်ကယုတ်တဲ့ သူမဟုတ်ငါမဟုတ်သွားတာနာနဲ့ယုတ်နာယုတ်နှစ်သိန်းအမြင်ရှင်သွားရင် အလုတ်လို့သွားရင်ဝိပဿနာအလုတ်လို့ပါအလုတ်လို့ရမလဲအေးဘုန်းကြီးတို့ဒီမှာတရားထဲသွားနေမယ်ဆိုရင်ပလဖောင်းပေါ်မှာသွားနေတယ်ဆိုရင်ဒီမှာအန္တရာယ်လည်းမရှိဘူးကင်းတယ်ဆိုရင်ကိုယ့်ဟာကိုယ်ဒီဝိပဿနာအလုပ်လေးနဲ့လှုပ်သွားမယ်ဆိုရင်သွားနေတဲ့အမူအရာလေးကိုတတိကတ်သွားနေရတတိကတ်သွားနေတာနဲ့ဝိပဿနာကုသိုလ်တွေမဖြစ်ဘူးလားဗျာ ပါရမီတို့ရှိလို့ဉာဏ်ထင်းမြင့်မယ်ဆိုရင်သွားနေရင်နဲ့အခုပြောတဲ့ရွေ့နေတဲ့သဘောတောင့်တင်းသွားတဲ့သဘောရွေ့နေတဲ့သဘောတောင့်တင်းသွားတဲ့သဘောဒီသဘောလေးတွေမတွေ့ရဘူးလားအဲ့ဒီလိုတွေ့နေပြီဆိုရင်ယုံနာကိုမြင်တဲ့ဝိပဿနာဉာဏ်นี่မပေါ်ဘူးလားဝိပဿနာဉာဏ်นี่ပေါ်တာအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ကအမှန်တိုင်းအမှန်တိုင်းသိအောင်ရှုရှုသွားတာဝိပဿနာရှုတယ်ဆိုတာဒီတိုင်းလေးတမန်ငါဆံငါ ဟာတပည့်တော်သွားတဲ့ခံမှလည်းမှတ်ပါတယ်ရက်တဲ့ခံမှလည်းမှတ်ပါတယ်ထိုင်တဲ့ခံမှလည်းမှတ်ပါဒီလိုပြောယူနေမပြီးဘူးအဲ့ဒီမှာရှုမှတ်တယ်ဆိုတဲ့ကူကသိအောင်ရှုရတာဘာဖြစ်အောင်ရှုရတာလဲသိအောင်ရှုရတာတေချာသိအောင်ရှုရတာအဲ့ဒီမှာတေချာတတိလေးကံပြီးတေချာစူးစိုက်ပြီးတော့ရှုရအဲ့လိုသိအောင်ရှုလာရင်ပထမပိုင်းမှာဘာမှမသိသေးပဲနဲ့တကယ်ပညာတရားကြီးထင်နေပေမဲ့နောက်ပိုင်းကျသိလာတယ် ဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးစပြီးတော့တရားပေးတဲ့အချိန်ကကဏ္ဍတုန်းကဒီဖောက်မှုပိန်မှုနဲ့ဆက်ပြီးတော့အမျိုးမျိုးဝေဖန်မှုတွေဖြစ်ကြတယ်အမျိုးမျိုးလည်းပဲပြောဆိုကြတယ်ရှုတ်ချကြတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အားထုတ်လိုက်တဲ့အခါကျတော့ဟောတကယ်တမ်းလည်းတရားတွေ့နေတာပါလားဆိုတာကိုတကယ် ပညာတတ်ပုဂ္ဂိုလ်စတ္တပေတပုဂ္ဂိုလ်ကြီးတွေဧကမဟာပဏိတဘောရစိတ်တော်ရတဲ့ဆရာတော်ကြီးတွေကိုယ်တိုင်တကယ်လက်တွေအားထုတ်တော့တကယ်တရားသဘောတွေအကုန်မြင်နေတာပါလားတကယ်တရားတွေပါလားဆိုတာကိုကိုယ်တိုင်လက်ခံတော့ကြစာထဲမှာဖောင်းနေပိန်နေလို့ရှုမှတ်ရမှာမပါပါဘူးဒါပေမဲ့လို့ဒီမှာယထာယထာဝါပဏတ္တကာယောပဏိဟိတောဟောတိတထတထာနံပသနာတိဆိုပြီးတော့တတိပဌာနာသုတ္တံဒေသနာတော်ကြီးမှာအတိအလင်းဟောတာတယ် အချင်းချင်းအမူအရာဟာထင်ရှားတယ်ထင်ရှားတဲ့ထူထူအမူအရာတိုင်းရှုပါဆိုတာထင်ရှားတယ်အဲ့တော့ဖောင်းနာပိနာဟာစောစောကဘုန်းကြီးပြောပဲလीဝင်လေလေးဝင်လာပြီဆိုရင်ဝမ်းပိုက်ကလေးကမလုပ်သွားတယ်ဖောင်းလာထွက်လေလေးထွက်သွားပြီဆိုရင်ဝမ်းပိုက်ကလေးကဘာဖြစ်သွားလဲကဲရှိသလားမရှိဘူးလားထင်ရောထင်ရှားသလားမထင်ရှားဘူးလားထင်ရှားနေလို့ရှိနေလို့ရှုနေတာပဲဟိုကလည်းပဲစပ်ပြီးကလည်းပဲ အချင်းချင်းမူရာအဖြစ်ထင်ရှားတယ်ထင်ရှားတဲ့ထိုးထိုးမူရာအတိုင်းရှုပါနောက်ပြီးတော့အဲ့ဒီလိုပြောသလိုပဲကာယ ानु ပတ္တနာအနေအချင်းပြောမယ်ဆိုရင်လည်းပဲဒီဖောင်းမှုပိန်မှုလေးရှုနေတာကာယ ानु ပတ္တနာတွေပါဘာ ानु ပတ္တနာလဲကာယ ानु ပတ္တနာပဲကိုယ်မူရာတွေဒီခန္ဓာကိုယ်ပေါ်ကပေါ်လာတဲ့ခုနေရာဟုသမျှတွေအကုန်လုံးရှုကောင်းတာကြီးတယ်ပဲဘယ်နေရာကထင်ရှားထင်ရှားရှုကောင်းတာပဲလေထိုင်ရင်လဲထိုင်တယ်လို့ရှုရရင်လဲရတယ်လို့ရှုရှုခိုင်းနေတာပဲ အဲ့တော့ဝင်လေထွက်လေလေးတောင်ရှုခိုင်းလို့ရှုလို့ရသေးရင်ဖောင်းနာပိန်နာလည်းရှုလို့မရဘူးလားတကယ်တမ်းစဉ်းစားကြည့်လိုက်ရင် ဝင်လေထွက်လေနဲ့ဘုန်းကြီးတို့ဒီမှာအာနာပါနဖောင်းနာပိန်နာလေးနဲ့တစ်ဆက်တည်းပဲတခြားစီလားတစ်ဆက်တည်းလားတစ်ဆက်တည်းပဲဝင်လေမဝင်မဲနဲ့ဖောင်းမှုရှိပါမလားထွက်လေမထွက်ဘဲနဲ့ပိန်မှုရှိပါမလားကဲဝင်လေထွက်လေမှတ်တာနဲ့ဖောင်းနာပိန်နာမှတ်တာနဲ့တကယ်တမ်းကြည့်လိုက်တော့အတူတူပဲဟုတ်တယ်မို့လား ဝင်လေထွက်လေအာနာပါနပဲထားမယ်သေချာလေးစဉ်းစားကြည့်လိုက်ဒီအာနာပါနပဲဒီဝင်လေလေးကြောင့်မဝေါဝဲလေးဖောင်းတာလေဝင်လေအကြောင်းမကင်ဘူးဖောင်းနေဆိုတာဝင်လေရဲ့အကြောင်းကြောင့်ထွက်လေရဲ့အကြောင်းကြောင့်ဒီမှာပိန်မှုဆိုတာဖြစ်တယ်အဲ့ဒီဖောင်းတာပိန်တာလေးကိုသေချာလေးစိုက်ပြီးရှုနေတဲ့အခါကျတော့ယောဂီပုဂ္ဂိုလ်ဟာဒီဝင်လေထွက်လေလေးရဲ့သဘောလေးပဲလာသိတယ်တင်းလာတဲ့သဘောလေးသိလာတယ်ရော့သွားတဲ့သဘောလေးသိလာတယ်ဒါပဲ ရက်တယ်ဆိုရင်လည်းပဲကြည့်ရက်တဲ့အမူအရာလေးရှုနေတယ်ဆိုရင်တကူလုံးစိုးစိုးကတော့ပထမပိုင်းမှာတော့ယောဂီပုဂ္ဂိုလ်ကဒီခန္ဓာကိုယ်ကြီးရက်နေတာပဲသိတယ်ရက်နေတာဘာတူလဲဆိုငါပဲငါရက်နေတာပဲဒီရုပ်ကိုယ်ကြီးအနေအချင်းမြင်နေရင်လည်းပဲဒါပြဉ္ညာကြီးပဲတရားမဟုတ်သေးဘူးဟောသေးသေးချာချာဒီရက်တဲ့အမူအရာလေးရှုနေတဲ့အခါကျတော့ဟောတောင့်တင်းနေတဲ့သဘောမတွေ့ရဘူးလားကဲရေးပြီးလှုပ်နေတဲ့သဘောမတွေ့ရဘူးလားလက်တွေ့အထုတ်ကြည့်ပါ ဘုန်းကြီးပြောနေတာယောဂီတို့ကိုလက်တွေ့တရားပြပေးနေတာသေချာအထုတ်ကြည့်ပါဒါတတိပဋ္ဌာန်နီးပါပဲအဲဒီတတိပဋ္ဌာန်နီးတယ်ဘုန်းကြီးတို့လက်တွေ့ပြနေတာသေချာရှုမှတ်ကြည့်ရင်သေချာအခုပြောတယ်တရားသဘောတွေကိုကိုယ်တိုင်မြင်တွေ့နေရမှာပါသွားတဲ့မူရာဆိုရင်လည်းဘုန်းကြီးစောစောကပြောပြီးရွေးချယ်နေတဲ့သဘောတောင်းတင်းသွားတဲ့သဘောဒါပဂရိအနေနဲ့မိမိသွားနေကြပုံစံလေးအတိုင်းညာချီလှမ်းလိုက်တဲ့ကညာလှမ်းတယ်ဘဲချီလှမ်းလိုက်တဲ့ကပဲလှမ်းတယ် သို့တော့အမှတ်တမဲ့သွားရမှာလားအမှတ်နဲ့သွားရမှာလားအမှတ်တမဲ့သွားလို့တော့ဖြင့်အခုပြောတယ်တွန်းကန်တဲ့သဘောရွေ့ချတဲ့သဘောတောင့်တင်းတဲ့သဘောတွေ့ပါမလားတကယ်ကိုအမှတ်ကလေးနဲ့သွားနေပြီဆိုရင်တော့တရွေ့ချင်းတရွေ့ရွေ့နေတဲ့သဘောတောင့်သွားတဲ့သဘောတင်းသွားတဲ့သဘောဒီသဘောလေးတွေကိုယ်တိုင်မတွေ့ရဘူးလားအဲ့လိုတွေ့ရပြီဆိုအမှန်သိတာလားအမှားသိတာလားအမှန်သိရင်တရားသိတာလားမတရားသိတာလား အေးအဲ့ဒီလိုတရားသိအောင်သိချာရှုရတယ်နောက်ပြီးတော့လျှောင်းတဲ့အခါလျှောင်းနေဆိုတာလေဘုန်းကြီးတို့ယောဂီများဥမာအပြင်လျှောင်းနေတာအိပ်စက်နေတာအဲ့လိုအိပ်စက်နေတဲ့အခါခန္ဓာကိုယ်ကြီးကဖီလာကန့်လန့်ဆန့်ဆန့်ကြီးဖြစ်နေတာအဲ့လိုဆန့်ဆန့်ကြီးစောင်းရက်ကလေးအိတ်တယ်ဆိုရင်အိတ်တယ်ထိတယ် အိတ်တယ်ထိတယ်ထိတယ်ဆိုတာလေးကခေါင်းနဲ့ခေါင်းနဲ့အထိကို ရှုရင်ရှုလို့ရတယ်လက်ပြင်လေးနဲ့ကျန်းတဲ့အထိကိုရှုရင်ရှုလို့ရတယ်သို့မဟုတ်ခါးဆစ်ရိုးနဲ့ကျန်းနဲ့ထိနေတဲ့အထိကိုလည်းရှုလို့ရတယ်သို့မဟုတ်ခြေထောက်နှစ်ခုထိနေတဲ့အထိကိုလည်းရှုလို့ရတယ်မိမိထင်ရှားတဲ့နေရာကအထီလေးကိုရှုအိတ်တယ်ဆိုတာကတော့ဆန်းဆန်းကြီးတောင့်နေတဲ့သဘောလေး တေချာရှုနေတဲ့အခါကျတော့အိတ်တယ်လို့ရှုနေရင်ကိုကဖီလာကန်းလာစန့်နေတဲ့အာယုံကိုစန့်နေတာလေးကိုအာယုံစိုက်ပြီးတော့အိတ်တယ်လို့ရှုတယ်ပထမတော့ခန္ဓာကိုယ်ကြီးပဲဒီမှာအိတ်အိတ်နေတဲ့သဘောကြီးစမ်းသပ်ကြီးပဲနောက်ကြတော့မဟုတ်ဘူးတောင်တင်းနေတဲ့သဘောတွေ့လာဘာသဘောတွေ့နေလဲတောင်တင်းနေတဲ့သဘောတွေ့လာကြမ်းနဲ့ထိနေတဲ့နေရာကိုချူလိုက်တဲ့အခါကျတော့မာသဘောတွေ့ရဘာသဘောတွေ့ရလဲဒါကပထဝီဓာတ်ပဲဘာဓာတ်ပါလိမ့်မလဲ ဟေးတောင့်တင်းနေတဲ့သဘောကဘာတလဲဝါယောဓာတ်အဲဒီတော့ဝါယောဓာတ်ကလည်းယုတ်တရားပဲထိနေတဲ့မာသဘောပထဝီဓာတ်ကလည်းပဲယုတ်တရားပဲအဲ့ဒါလေးကိုကိုကသိနေတဲ့စိတ်ကလေးကဘာတရားလဲကဲအိတ်တဲ့ထိရလို့ရှူရင်းနဲ့လည်းဘာနဲ့ဘာတွေ့ရလဲအဲ့ဒီမှာငါအိတ်နေတာဆိုတာကြီးရှိသေးရဲ့လားခန္ဓာကိုယ်ကြီးဒီမှာစမ်းစမ်းပီလာကန့်လန့်ကြီးဆိုတာတွေ့သေးရဲ့လားတောင့်တင်းတဲ့သဘောပဲတွေ့တော့တယ် ဘာသဘောပဲတွေ့တော့လေဒါကြောင့်မို့ဝိပဿနာရှုတယ်ဆိုတာသဘောမြင်အောင်ရှုရတာဘာမြင်အောင်ရှုရတာသဘောမြင်အောင်ရှုရတာဘုန်းကြီးတို့ယောဂီများပညာဆိုတဲ့ပုံတရံကြီးကိုရှုတာမဟုတ်ဘူးဒါမှမဟုတ်တချို့ကဖောင်းနေပိနေရှုတာပညာကြီးပါကွာတကယ်တမ်းကျတော့ပရမတ်သဘောမမြင်သေးခင်ပညာကိုပဲမြင်အောင်ရှုရတာအဲ့ဒီပညာရှုရင်းထဲမှာဒီပေါ်မှာစိတ်အနေကြာလာတဲ့ခါကျတော့ပရမတ်သဘောမတွေ့ရဘူးလား အဲ့ဒီမှာလာတွေ့တာပဲဘာမှကြာကြာကြီးရှုเสียမလိုပါဘူးတကယ်ညာထင်မြက်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကဘုန်းကြီးမနေ့ကပြောခဲ့ပြီဘယ်နှရက်တယ်လဲခုနှစ်ရက်အတွင်းနဲ့တောင်ယဟန္တာဖြစ်နိုင်သေးတယ်ဆိုရင်တထိုင်အတွင်းနဲ့တောင်တရားသဘောတွေမသိနိုင်ဘူးလားဘုန်းကြီးတို့အဲ့လိုသိတဲ့ပုံကိုယ်တွေလည်းကိုယ်တိုင်တွေ့ခဲ့ဘူးပါတယ်အမတန်ညာထက်မြက်တဲ့ပုံကိုယ်တွေကိုကိုယ်တိုင်တွေ့ဘူးပါတယ်အကြောင်းဆုံတဲ့နေရာလေးကြဒါလေးကိုဖော်ပြောသွားပါမယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာ ဒီကိုယ်အမှုရာဆိုတဲ့ဒီမှာထိုင်တာရက်တာသွားတာလျှောင်းတာလှဲ့တာစောင်းတာကွေးတာဆန်တာပြောင်းတာလှဲ့တာဖောင်းတာပိန်တာအားလုံးရှုတာတွေဟူသမျှဘာမူရာကိုရှုနေတာလဲကိုယ်မူရာရှုတာမဟုတ်ဘာနုပတနာလဲအေးဒီကာယ ानु ပတနာကို ရှုတဲ့အခါမှာအခုပြောတဲ့အတိုင်းရှုလို့အမှန်တိုင်းသိပြီဆိုရင်တရားသိတာလားမတရားသိတာလားကဲဒီတော့ ဒီကာယ ानु ပဒနာ ကိုမူရာလေးရှုရင်းနဲ့ရောတရားတွေမတွေ့နိုင်ဘူးလားပါရမီလို့ရှိလို့ဆက်လက်ပြီးကြိုးစားလို့ဆိုရင်အဖြစ်ပြက်တွေရောမမြင်နိုင်ဘူးလားအဲ့ဒီအဖြစ်ပြက်တွေအားကောင်းဉာဏ်အားတွေကောင်းလာတဲ့အခါကျဒုက္ခ ानु ပဒနာအနတ္တ ानु ပဒနာဉာဏ်นี่မပေါ်နိုင်ဘူးလားဒီအနတ္တ ानु ပဒနာဉာဏ်အားပြည့်ပြီဆိုရင်ရုပ်တရားနံတရားတွေရဲ့တခါလေဖြစ်မှုပြက်မှုတွေပြတ်ဆဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုရှုနေရင်ပွားများနေရင်အာထုတ်နေရင် ਨੇ ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီနေ့တတိပဋ္ဌာန်ကျင့်စဉ်တွေကိုမိမိတို့အခု6ရက်တိုင်တိုင်ကျင့်ကြံပွားများအထောက်ကြမှာဖြစ်ပါတယ်ဒီနေ့ဟာဒုတိယနေ့ပါအဲတော့ဒုတိယနေ့မှာမိမိတို့အခုကာယ ानु ပတနာရှုနည်းလေးကိုပိုင်ပိုင်နိုင်နိုင်သိပြီဆိုရင်ထိုင်ရှုနေမှာမဟုတ်ဘူးရက်ရှုလို့ရောမရဘူးလားသွားရင်ရှုလို့ရောမရဘူးလားနောက်ဆုံးအိယာကိုလဲလျောင်းရင်ရှုလို့ရောမရဘူးလား ဒီကာယ ानु ပတ္တနာနည်းနဲ့ဒီကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းရှုပါတေချာစူးစိုက်ပြီးရှုပါဝရိယလေးစိုက်ပြီးရှုပါရှုလို့ရှိရင်အမှန်တိုင်းဖြစ်တဲ့တရားသဘောတွေကိုယ်တိုင်မတွေ့နိုင်ဘူးလားအဲ့ဒီတဘာဝတရားတွေကနေပြီးတော့ယုံ nant တွေကမြင်ပြီးအဖြစ်အပျက်တွေမြင်လို့ဒီဉာဏ်တွေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်အားတွေရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ဖူဉဏ်ဖြင့်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားဒါကြောင့်ယနေ့ တတိပဋ္ဌာန်ဒေသနာတော်မှာလာတဲ့အတိုင်းကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်တရား၄ပါးတဲ့ကဒီကာယ ानु ပဒနာတတိပဋ္ဌာန်ကိုရှုမှတ်ပွားများအားထုတ်ခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဆုတောင်းမြဝေလရအောင်နော် ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလိုထိုးထိုးဘဝ ကျင်လေရလေဒုက္ခပိဒံယမံအပေါင်းမကောင်းဟုသမျှမတွေ့ရပင်မကောင်းဟုသမျှမကြားရပင်တပ္ပအိဆာမင်္ဂလာကို ရွေကတာရင်ရစေတော်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမှဆောင်ကြံ ကိုဆောင်နကံအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေပေငါဝေသည် မြထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်း လိုက်နာကျင့်သုံးပွားများအာထုနိုင်ကြခြင်းအာထုနိုင်ကြပြီလျင်မသာဗုဒ္ဓမြတ်စွာ သာသနာတော်ကြီးသာသနာပြုလုပ်ငန်းတွေကိုလည်းပဲဆက်လက်ပြီးတော့ထွန်းကားအောင်ပြန်ပွားအောင် စီပင်အောင်တိုးတက်အောင်အားလုံးသာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။